1389ခုနှစ်တဘောရဲလာဇံ14ရက်နေ့နန္ဒကျေးဇူးတော်ရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမှာဗောဓိမြိုင်သံဃာပူဇော်ဝဲ၌မန္တလေးမြို့မဟာမြိုင်စာပေမိသားစုများနှင့်တာဝကအပေါင်းတို့အားဟောကြားအပ်တော်တရားတော် ချွန်လာအောင်ဆိုလို့ဒီကြတော့ပွက်ခေါ်လို့ပွားဘယ်လိုကြတော့အင်းအင်းနေအင်းပြီးတော့ပါလို့ဘုရားဘုချွန်ပြောတယ်ဘုရားမောခိုင်းမှာတော့ခေါ်တယ်ဟာဟုတ်ကလားဒီခိုင်းမှာဟာဒီကူရကူအဲလူကြံပြီးတော့ဘာလို့ကြည်ဦးနေရအောင်မလို့လဲအဲအဲ့ဒါမျိုးရရှိဦးမှာဟင်ဒီနဘုချွန်ဟာမျိုးရဘလို့ရှိမှမနေလဲအဲတော့ဘသူရဲ့ဘေးဝါရဲ့ဒီလိုမျိုးနဲ့တတ်နိုင်ဘူး လူလည်းမောလာပြီဗျာဒီပါချလည်းပြေးနေရတာလေစုံပြီဗျာပဲပြီးလို့ပြရမှလို့မသိတော့ပါဟင်ပြီးတော့ဒိုးပေးတာကဒိုးမဟုတ်ဘူးသူကတော့မိဘနှစ်ပါးကမွေးတဲ့အဲဒီရုပ်ဒီနာကတော့ဘာသူမှမခင်ဗျားတို့ဟင်ကျင့်နေတဲ့သိက္ခာမှာပေးတာအဲကျင့်နေတဲ့သိက္ခာကိုခင်ဗျားတို့ဘက်ကသရာစိတ်နဲ့ယူရမှာ ကျူတူပြောနေကြဆိုရင်တော့မြန်မာသားနဲ့ရင်းနေလို့လားမှန်ပါမှန်ပါဒါပြောနေကြမြန်မာသားနဲ့ရင်းနေလို့လေအင်းဘိုးဘွားရောရီရီရောကလည်းဟိုဓာတ်နဲ့လွန်တာပဲလေဟိုဒီဓာတ်နဲ့ဖန်တာပဲလေမြန်မာသားကလည်းဓာတ်နဲ့လွန်တာပဲလေတစ်ဖက်ကဟွာလားအဲကျွေးနဲ့ကြိယာတစ်ဖက်ကဖန်နဲ့ကြိယာပြပါဗျာဟင်ဟုတ်တော့အဲ့ဒါနဲ့ဘုရားဒိုးဘက်ကအဲကျင့်နေတဲ့သိခါပါဗျာကျွေးနေတဲ့ဘက်က ကိုဘက်ကတရားနဲ့စေရနာဗျာအင်းကျင့်နေတဲ့တန်ခါဒို့ဖို့လို့ဒါလေးတော့ယူစားပါလာစရာမမလိုတာဟုတ်လားဗျာလာတော့ကိုရမှာလားဟုတ်ပါဘူးဒီဒို့ပြီးနေတာမဟုတ်ဘူးဖေးနေဟုတ်ပါဘူးခုနမြန်မာတန်တဲ့ရေဒီယိုပြောပြီးသားလေမှန်ပါဗျာအဲခင်ဗျာအဲမြန်မာတန်နာသွားရေဒီယိုကြီးဖွင့်ဟိုလိုကြီးဟိုသွားနေလေရေဒီယိုမပါဘဲနဲ့ဝင်မလာတာဗျာမှန်ပါဗျာ နင်းမြန်မာသာညီနာသွားနေလေရေရီယိုမှမရှိမဝင်ဘူးဗျာနင်းရေရီယိုရှိမှဝင်မှာဗျာဟုတ်ဗျာဒီပြီးတော့ဘာတို့ခင်ဗျားတို့လုံသေးတော်တာရှင်တို့လူရပါဆိုပါဒီလူရဆိုတော့တဲ့အိမ်နဲ့ဝဆုဝင်သွားတာဟုတ်ပါဘူးသူ့လိုင်းရှိတာတော့ကိုဝင်သွားတာပဲဒီမှာသူ့ဝိညာဉ်နဲ့ပတ်သက်မူစလင်ကိုလည်းမချမ်းဘူးပြခရိယာကိုလည်းမချမ်းဘူးပြ ဘုရားဘာသာမဟုတ်ဘူးဗျဒီတို့ဟာဝိဆရာတော်ဘုရားကြီးကြီးလေဟိုအမေရိကန်ကဒေါက်တာဟက်ဆန်လောပြီးတော့တို့တီလာတော့ဝေဒာဝေတိတာပေါ့လေဘာတော့သူတို့နာမည်တော့မသိဘူးတို့နာမည်တော့မေတာဝီလို့သုံးထားတာလို့ဒါဒီဝေကြီးတာပဲဗျသူလိုက်တဲ့သူ တည်သွားတော့ဝင်သွားတာပဲဗျာမှန်ပါဗျာမှန်ပါတေးတော်ဘူးလည်းဒီတိုင်းမှာပုံမှန်ပါဗျာအေးကိုမအဲ့ဒီတိုင်းသွားကြတာအဲ့ဒါသူတို့ဟိုဆရာတော်ကြီးတွေကိုယ်တိုင်ကဟိုငါဗုဒ္ဓဘာသာမှလို့မရှိဘူးမှန်ပါဗျာငယ်ခရိယာမှုပလတ်ထားတာမရှိဘူးမှန်ပါဗျာအကုန်လုံးကိုပေးနေတာပဲတို့ဘက်ကယုံမှုလူတာမိုးစင်းနဲ့တို့ကျင်နေတာသူတို့ဘုံလူကယုံကြည်ပါလား သူတို့လည်းရတာပဲမှန်ပါဗျာအေးဟိုတဘောကျုံသိမလားဟိုတာစီနာအောင်ဒါလာပါလားဟိုစီမာဒီပြာဘူးစံလောပြမလားဟိုဟိုဒီရထူးကြီးလားထဲရောက်လေကွာထဲအောင်အောင်လားအောင်မင်းလားစီဒီလားစီဒီလားစီဒီတယ်မအေးအေးမေးတယ်ဟိုမှန်ပါအာနာမဒီအဲ့ဒါဥပ္ပစာဆိုပါမှန်ပါဒီတော့တော့မှန်ပါဗျာလက်စောကြနေနဲ့ မှန်ပါဗျာ။စားတော့ခမည်းတော်ကျုပ်ကမေတ္တာရှိလို့လာတွေ့တာ။တော့မူစလေကလာကြီးတာကျုပ်ကလေ။ဟာမောခမည်းကျုပ်ကမေတ္တာရှိလို့လာတွေ့တာဆို။စီမီမောစီမီမောစီမီမောစီမီမော။ဥကလာဘောမှန်ပါဗျာ။သူနာမည်တော့မသိဘူးလေ။မှန်ပါဗျာ။အဲအဲသူတို့စီတော့ဒါဒုနဲ့သူတို့နဲ့ဟိုဘွယ်ဝင်လို့နေမှာပေါ့။တင်ပါ။ဟေးဘွယ်ဝင်လို့ရသွားတာ။ အဲ့တော့ဒုကကိုယ်အိမ်ကကိုယ်ဖျားခံကကိုကျင့်စရာရှိတာကျင့်ပြီးဒုစီမလာနေဘူးမလာတပုံပြီးပါလေဗျာဟင်လာနေမဟုတ်ပါတော့မြန်မာသာနာလာပြီးရေဒီယိုကြီးချိန်မှရတယ်များထင်းမနေမှမနဲ့ဟင်ဟုတ်ကဲ့ဘာလို့တော်တာချင်းတို့လူအားလုံးချင်းနေတာလားဘာလို့မွေးနေ့လဲထောင်လာပါလားလို့ ဟင်ကျမဗျာဟင်သောတာရှင်တို့လိုဟာလို့တော့ကိုပဋိအိမ်နဲ့ဆိုဝင်တာဟုတ်ပါဗျာလိုက်ရှိတာတော့ကိုဝင်တာဗျာဟင်သူဥပိ္ပေကတော့စခါမသိင်ခင်တုန်းကတော့ည9နာရီနဲ့မနေ့4နာရီထပ်အော်တော့ကျမဘသူကြမှာပါစီဘသူချမ်းသာပါစီဘသူဘက်နဲ့အော်ရာသူကတို့လိုကိုတို့ကအမျိုး မအော်ဘူးတမန်သိတဲ့ကလောကသူကမဟုတ်ဘူးအော်လားတမန်ဗျာသူမဟာမြေကြမှာနေနေအတန်ထွက်တာတမန်ဗျာဒါပေါ်အတန်ထွက်ပြီးတော့ပြီးပါလို့ပြောလို့တမန်ဗျာဘယ်နေရာတော့တော့သူကမနှောနဲ့လောက်ထားများတယ်ဘာမှမထော်လာမရှိဘူးအဲမဟာမြေကြတော့အိုခဲ့ရပြမှန်ပါဗျာ 就话五百块钱收入哩，是嘛？诶，我们那个兄弟咧，把那个哦，大多数人家很晚的时候咧，不，牛排椒，牛排椒嘛，是嘛？诶，牛排椒啊，得来咧，牛排椒啊，得来啦，记得不？哦，咖喱味嘛，那个都好吃。是嘛？是嘛？诶，我伊不捞椒，椒椒椒椒椒，伊话呢，伊拉都重视吧？是嘛？是嘛？伊不话咧，都拄住老岁妈，岁妈宝珠花伊老岁嘛。 ဟင်အဲ့ဒီမှာအိုပါဆိုလို့အိုခဲ့ရတာသူဘယ်နေရာမှာအိုခဲ့ဘူးအဲဥပိ္ပေကသူစခန်းသိမ့်မဲ့နေကြတော့ညနေချက်တစ်ချိန်လေးပဲခုနှစ်နိုင်လေးပဲလိုက်တယ်လေးနိုင်လေးပဲလိုက်တယ်အဲ့ဒီနှစ်နိုင်ကြာမှာအင်းနှစ်နိုင်ရရိယာချိန်ဆိုအဲ့ဒီချိန်ကထေရောအောင်ရောလေရောအကုန်လုံးစုံနေချိန် ထောင်အဲ့ဒီချိန်ကြမှာထပ်အော်ပြီးအဲသူပိတာသူရုပ်သိမ်းသွားတာဒီဒီလုံးတွေလုံးလုံးပြီးကြာဒီကဘာလုံးတွေလုံးလုံးပြီးကြာဒီဟောဘောယုံသူရဘောမယုံသူမရနဲ့ဘောဒီယုံသူတို့ယူကြဘောမယုံသူမရနဲ့ဘောဟုတ်ကဲ့ပေးတာကတော့ဘုံဘူးပေးတာဟင် ပြီးတော့ခင်ဗျားတို့များကြောင်းလာဝေးဘူးအဲရွှေဦးကြီးနီးလောင်းလုံးမှာကျတော့သူကတည့်တယ်မပြောဘူးအင်းနဲ့မဲ့သေးဗျတဲ့အင်းဒီကိုဘာပဲလို့ခုနလက်မလောက်ရှိတဲ့တွင်လေးသူကမာရဲဗျခုနလက်မလောက်ရှိတဲ့ခံလေးတွေလောကမာရဲဗျအိမ်မဲ့မဲ့သေးဗျနဲ့ပြောတာကျမကျမနင်တို့ဒီလိုလုပ်ကြလို့ပြောလေးပြောထားပြီးကျမကျမဟင် သူကဝင်ဝင်ဆရာတော်ဘယ်ရတဲ့မြေအောင်တော့ဒီမင်းမတည်တယ်ဗျသူမဟုတ်တယ်လို့ဒီသူမဟုတ်တယ်လို့အဲအိမ်မက်မတည်တယ်ဗျဘယ်လိုလုပ်ရမှာတဲ့ဗျသူကတဲ့အများဆုံးတုံးတယ်ဟေးအဲတော့ဟောဘောဖွနယ်လက်မပတ်လေကံလေးတကံတူပါပါလေဖွနယ်လက်မဟိုဖွနယ်လက်မရှိတဲ့ပါလေအ내ရှိတဲ့တွင်တွင်နဲ့တင်ပါဟောမိကတော့လို့မှာတင်ပါဗျာတင်ပါဟေး မီးကလောင်တော့ပါလေအဲ့တော့နင်တို့မြို့မှာဒီလိုမီးလောင်တော့မှဒါလုံးရေရာချီလို့ပြောပြီးတယ်ဟင်ပြောလို့လည်းခေါင်းနာဘူးလေပြောလို့ခေါင်းနာမဟုတ်တော့အဲ့လိုပြောတာအဲ့တော့ယုံတဲ့ပုဂ္ဂိုလ်တွေကလောက်ကြသဘောရမယုံတဲ့ပုဂ္ဂိုလ်တွေကမလောက်ကြဘူးဘောဗျာမီးကြီးတကယ်လောင်တော့အဲ့ဒီတွင်းတဲ့ခံနေရှိတဲ့အိမ်ကြီးအကုန်လုံးတပြားတွင်းကမလောက်တာတွေအကုန်လုံးပါသွားတပြားမှန်ပါဗျာအဲပြီးမှပြောတာအေးတို့ကတော့အကုန်လုံးကြေတာပဲဗျာ မပါလာတော့တနိုင်ဘူးဆိုတာပါပါလားအေးဝေဦးဆရာတော်ဘုရားကြီးပြောတော့ပြီးတော့တို့အင်ကြီးပင်မှာဒါကတော့အောင်ကြီးတို့မာနေနေနဲ့အိမ်မောင်ကြီးတို့ဒီမှာမသိပါဘူးဒီတို့တော့မွေးမဟုတ်သေးပါဘူးထင်ပါလားဟင်ဟွာတဲ့ငါနေအောင်ကလေးတွေလေပင်ကိုသူတို့ကလေးရဲ့လက်တစ်စစ်တမားသားလေးတွေဆွဲရမှာတည်းဗျအိမ်မက်မက်တည်းဗျဆွဲရမှာတည်းဗျနဲ့ ဟင်ဟိုဘာလို့တိတ်လာတဘောငါမသိပါဘူးအညာဓမ္မမာတာတာဓမ္မခါကမာမဆာလို့ဆိုပါအဲအဲ့ဒီတဘောပေါ်လို့ပါလေအညာဓမ္မမာတာတာလေဓမ္မခါကမာမဆာနဲ့ဓမ္မမာအဲ့ဒါဖြစ်ခံနေပါအဲ့ဒီချိန်မှာသူတို့တွင်းလို့သူတို့တွင်းမှဒီမှာပေါ့ဗျာဘလူးဝင်မှာပေါ့ဗျာ ဆိုတာတော့အဲ့တော့နင်တို့ဒီမှာဘလူးဝင်းမှာဘာညာတော့မကြုံပြဟင်အဲ့တော့ဟိုအိမ်မက်မက်တဲ့ရနာနေအောက်ကလေးလေးတွေကိုအဲ့ဒီသူတို့လည်းတစ်စင်းနဲ့တမာသားလေးတွေလေပင်ကိုကျိုးလေးနဲ့ဆွဲရမတဲ့ဗျဆွဲရမတဲ့ဗျမယ်သူတော်ကောင်းတွေကဒီနည်းနဲ့ဖြေသွားတာဒီမှန်ပါပါသူကဝေးဝေးကြီးနဲ့ဟင်သူမာမီးတွေပို့ဆိုးတယ်ပဲဒီမှာ ဟင်းအဲ့တော့မေးစရာမေးသူများစီကတော့ချီးမေးနေဟာဟင်ဟင်အဲ့ဘယ်လောက်မေးတော့မယ်ဟင်ဒီမနေ့ကဘာနစားရေလို့ဆိုရင်ပြန်ပြောနိုင်ပါမလားအင်းမေးဖို့အဲ့လောက်ထိမေးတာဒါဒုက္ခတွေမေးဖို့ဟင်မိမိကြီးနေတော့မရဘူးပေါ့ပြီးတော့တို့ပြောလေးပြောထားရှိတယ် ဟိုလူမမာများမေးဆွေးပြီးတော့ဟိုကြီးစွန်းနဲ့တက်လာပြီးတော့ဆေးသွင်းရတယ်လို့ဓမ္မနာပါတတ်တော်ရီရဲ့အိမ်မောကြတဲ့အချိန်ဟာမနေ့3နာရီလို့ဆိုတယ်မှန်ပါပါ3နာရီဟာမနေ့ကနေနဲ့အဝေးဆုံးအချိန်ဟုတ်နော်လာရကလာတဲ့မှာတပူတွဲပြီးပြီးခဲ့တဲ့ຫນွေနဲ့အဝေးဆုံးလာဖို့အေးတာ ကျေးဇူးပြောတာနော်ဒီပုံဘူးအခုလိုရေးမချိုးရရေခေကအေးဆုံးအဲဘာလို့ဒေါ်နီလာကြီးကဓမနေလုံးပါဆိုဘာလို့လုံထောင်ဓမနေကဒီဒီဓမနေကဘာလို့လုံထားတော့ ဝေရမှာတက်ကြီးတွေအချင်းချင်းထောင်းတာကလေးတွေကလည်းချင်းချင်းခါနဲ့ဒီမှာဟုတ်တော့ဘယ်တော့မှမှတ်ထားပါလိမ့်မယ်အဲ့ဒါတော့ကြက်ထားတာနဲ့ကြက်ပြားပြောတာကကြက်ထားဖို့ပေါ်တာဟင်အဲ့ဒါကိုတကူတွဲလာဆန်းရဲ့အဲ့လာပြီးရရှိငါရဲ့လာပြီးရဲ့နောက်ငါရဲ့ဖေးရဲ့လာလားအဲ့ဒါကိုသူတို့ကြည့်ဟောတော့ မတကာလခေါ်တယ်ပေမင်းတမန်နေဖြစ်ပါရှင်ရှင်ရှင်ဒီခန်းရဲ့ဟိုဒီဒီရာကြီးအဲ့ဒီမှာပြီးအဲ့ဒါဆင်းရှင်းနေရှိအင်းတမန်ပြအဲခင်ဗျာမောင်ညာကပေါ်ဒီလိုဒီလိုထားပြောလို့ရှိမှာအဲဒီဘူရွေးကြိုရင်ဒီတဆောင်တော့လုတ်ပြီးတော့ဒီတဆောင်တော့လုတ်သွားပြီးတော့အဲအေးဆုံးကအဲ့ဒီချိန်ကချင်းစီအောင်မရှိတဲ့ပုဂ္ဂိုလ်များအဲ့ဒီမှာပြောတာပဲ ခြေစီမပြည့်သေးတဲ့ကလေးတွေအဲ့ဒါသေမင်းတမန်နေလို့စာရဆိုတယ်တဘူရလာပြည့်ရဲ့ရှင်နာရဲ့နောင်နာရဲ့ခြေဖြည့်ခြေဖြည့်ကုမုံဘူးနော်ကိုတော့ချမ်းသာဆုံးကိုမရှိတော့ဘူးတဲ့တို့ရင်ကတော့တရားဟောရင်ချမ်းသာဆုံးလားဟာပြာသူလားပါပဲသူဟောကိုပြာသူလားကိုချွေးတီးတီးကြဟင်ချမ်းသာဆုံးလားရှိတော့ဘူးထင်တယ်ဟင် ဟင်အဲ့ဒါအေးဆုံးလာတာအဲအဲ့အဲ့ဒီတပူပဲပြီးခဲ့တဲ့ငွေရဲ့အဝေးဆုံးတပေါင်းဆိုရင်ဟိုလာမဲ့ငွေဆန်းတော့မှာဟုတ်ပြီးခဲ့တဲ့ငွေရဲ့အဝေးဆုံးလာတဲ့တပူတို့ပဲအဲ့ဒီတပူတွေမှာလဲလာပြီးရဲ့ရှင်ငါရဲ့နောက်ပါရဲ့အဲ့ဒါအေးဆုံးချင်းပေးပြရကြည့်အဲ့ဒီမှာရိုးရွေးချင်းစီတဲ့ကိုတို့ကောင်းရင်ကဟိုးလာတာကဗီတာ ခိုးဗျာကျင်းကလည်းခိုးလာဗျာနှမ်းကလည်းခိုးဗျာဒီဘဲကလည်းခိုးဗျာအဲ့ဒီကျင်းတို့ဟိုဒီဘဲတို့နှမ်းတို့အုံတို့အဲ့ဒီအခိုးနဲ့ဒီပစ္စည်းတော့ကိုချင်းစီတဲ့ကိုတွေးပြရဒုံဝင်တယ်အဲ့ဒါကြောင့်သားလာဗျာအဲ့ဒီတုန်းကတမနေပွဲလာအခုတော်နေလာကြီးတော့ဘာလို့ဖို့ထိုးမှာလဲတော့ဒီတော့သွေးဆူနေရတဲ့ကြားလေးဟင်ဟင် အဲ့ဒါရက်ကြတော့အဲ့ဒီည3နာရီကအီဆုံးမနေ့ကနေနဲ့အဝေးဆုံးမှုအိတ်ဆရာကြီးအဲ့ဒီချိန်မှာအိတ်ထားတို့ပါတော့ဟိုတရိခန်လေးကြီးကအဲ့ဒီမှာကြီးကြီးကျယ်ကျယ်ဘာသာမှကြားတော့ဘူးလေတို့မှာဟိုဘူးတရိခန်ကြီးကသာအိုအေးရသူတော်ကောင်းတွေကအဲ့ဒီချိန်ကြမှာကိုယ်ဝင်ပြီးတာအာရုံပြုပေးရတယ် အဲ့ဒီချိန်လေးကြမှာဒိုးတွေကဟိုစိတ်မှန်ရှိတာအိပ်ပြောမှစိတ်မှန်ရှိတဲ့ပေါ်ဗျာဟင်အိမ်မပြောတဲ့ချိန်တော့စိတ်ကဘယ်နဲ့ရောဟင်ဟင်ဟိုတွေးဒီတွေးနဲ့ရှေ့ပြန်တွေးနောက်ပြန်တွေးနဲ့ဒါနဲ့တရက်ကုန်မိမိကြီးနဲ့ကုန်အင်းတနည်းလာတဲ့ဒါနဲ့ကုန်ဒါနဲ့လူတစ်ဘဝကုန်လာသွားတယ် ဘာရရဲ့တော့ဘာမှမရပါဘူးအဲဘာမှမရတာဒီလားဒီမန္တလေးကဟင်အဲဘာမှမရတဲ့မန္တလေးပေါ့ဟုတ်ပါဘူးဗျာမှန်တော့ဟိုရခုလိုကျွန်တော်လည်းမဟုတ်ပါဘူးလေဘယ်လိုတော့ဟင်ဘာလို့မတော်ခင်ဗျားတို့ခုသာတော့ဥစုဒေသကြီးပါပါဝင်ကြောင်းကျဲဝကြပေါ့လက်သားရဝင်ထိုးတာမဟုတ်ဘူးလားဟင်ဟင် နဲ့ကိုကိုတိုင်းဒိုင်ဒိုင်နဲ့တိတ်တလက်ကင်လေးရောမှာပါကိုကိုတိုင်းမတိုင်းဘူးကြာဟင်လက်သားလေးငါဝင်ထိုးတာမဟုတ်ဘူးလားဟင်တော့အော်လေဒါပဲမဟုတ်ဘူးလားခင်ဗျားတို့လေဟုတ်ပါဘူးဟင်ဟင်ဟင်အဲ့တော့ဒါနာလောက်လုံတော့ဒါနာလောက်နဲ့ပြီးမှာပေါ့ခတ်ရွှေရွှေခတ်ပြိုပြိုနဲ့တဘွားကုန်ရောလူတို့ကပြိုပြိုလုပ်တဲ့အတွက် ဟိုဒီကုသိုလ်အကျိုးပြီးတော့ပျော်ပျော်နဲ့ပြီးသွားတာဘာတရားမှခဏတော့မရဘူးဟင်တရားအထုတ်ကြပါရဲ့ဆိုဒီစားနဲ့တို့ဆိုလို့ဟင်ဟင်ဟိုလည်းဒါနာပြီးတဲ့ဒါနဲ့ပြီးတာဟင်ဒါနောက်တော့ကျိုးတို့ပြောနေကြဆိုတော့ခမည်းတော်မှမဟုတ်ကြက်မကြီးတောင်းတာကြက်မကြီးရဲ့သူ့သားလေးတွေကိုအန်ဒီရကင်းအောင်ဟိုတော်မန်လေးနဲ့ဗာနဲ့ဟင် ဟိုတို့အဆောင်ရှောက်လို့မပေးဘူးလားပေးပါဘူးပြီးတော့အစာရှာမကြွေးဘူးလားပေးပါပါဗျာကျမကြီးရဲ့ဒါနရှိပါသေးဗျာခင်ဗျားတို့မှဒါနမပေါ့ဒါနလေးလောက်နဲ့လူဖြစ်ရရုံမနာသေးပါဘူးဗျာဒါတော့နဲ့ခရောင်းကြိုက်မနေစမ်းပါနဲ့ဟုတ်တော့ဟုတ်တော့ဒီကျမကြီးတောင်ဖြစ်ပါလေသူမှပြီးတော့ကျမကြီးကလိန်ပါလေဗျာခင်ဗျားတို့နဲ့တော်တော်ခွာပြီအဲတန်တရရှိတဲ့အချိန်မှာတော့ တို့ဘာလို့စောင့်ရှောက်တာမဟုတ်ဘူးလားဟင်စောင့်ရှောက်တယ်ဘာအတောင်းနဲ့ဆိုတာနဲ့အနာကခံလို့လားခံပါဘူးဗျာအဲကတော့ဆိတ်လို့ထားတို့လူတွေကအဲ့လိုပဲလားဟုတ်ပါဘူးဗျာကျန်တော့တော့မင်းမဟင်ဘယ်နဲ့တော့ဘူးလေသားရဲ့ဟုတ်ပါတယ်ဗျာဘယ်လိုမှနာလို့ခင်ဗျားတို့ဒီကျက်တော့မလီမာလာတယ်ခင်ဗျားလည်းပါပါတယ်ဟင်ဟင် ကြက်ကအဲ့လောက်ထိတန်အောင်စဉ်ပြတ်သေးကြဝတရားတဲ့မပူဘူးထင်ဟုတ်တော့ပါဗျာကြက်ကဝတရားတဲ့မပူဘူးဗျာဟင်တို့ကြတော့ဗျာလူလေးဘူးဘူးဆိုးတဲ့ထင်ပါလူတောင်ရန်ကုန်နာမန်းလေးဘူးဆိုးတဲ့ထင်ပါပဲဟင်တခြားဒေသနဲ့ရန်ကုန်မန်းလေးဘယ်ကဘူးဆိုးလို့ဆိုးပါဦးဗျာ Oh my. ကျော်ညွန်ကြီးနင်အာမခံမလားနင်တော့မဆုံးတယ်နင်အာမခံမလားခံပါလေခံပါလေဘာမင်းကိုကဒီမင်းမနေခံရတယ်နင်နင်ကိုမမမပြောရဲတဲ့တဲ့ဟင်ဒီကဲဟိုပြောဒီပြောနေတို့ဒီလားယူလို့တော့မပြောဘူးဒီလားယူပြီးမှစကားပြောရဘူး တေယဗံဟံဗန္နမေဟိမံပါယူတိနံလုဒ္ဓံမူရိစခုကုသောကုညမသောရောဇာယတောဤပနာမကုသိုလ်အစီရနာကြောင့်အပိခာပိပါပံဒီဝိအင်းဤနံနမိပါဟုဒေနမောအပိလွယ်ကူသောအကျင့်ကိုဖြင့်နိုင်ပြီးနိုင်ကြသောတပါပရာရှိဤ Yeah. Um, ခြားဘုတ်တော့သူ့ဘုတ်ကိုဘုတ်တော့မသိဘူးပဇာကတော့ခမားတို့ဂျိုးဘုတ်များဟင်ဒီခါရောက်ဘုတ်ကတော့လွတ်ထားများပါလေပါဠိပါတာဆိုတဲ့ဒီမှာကြက်မတာဆရာမရှိပဲဟင်လုံလောက်ဆရာရှိပါလေဒါဟင်အာဒီနာဒါနာကိုခိုးရဒီမှာပါရှိလို့ဟုတ်ပါဘုရားဝါဒကတော့ဒီထုံးလေးဖြစ်နေတော့ဟင် ဒီဘုရားဝါရာရောလည်းဒီထောင်းနဲ့ရှိနေတော့ခဏတို့ကသာဥပုနာနာတိပါပဲရောဒီဘုရားကြီးကသာဥပုကျိုးမှာပြနာတော့ဒီဒီရောဒီဘုရားကြီးလေဟိုသူ့ငါလေးငါသူလေးနေပါလေသူကလည်းအဲ့လိုတိတတိရှိကြပါဘူးဟုတ်တော့ဒီဘုရားဝါရာဒီဘုရားဝါရာဆိုတဲ့ဂုံတိုက်တာ ဒါလည်းမြဲပါပဲတယောက်နဲ့တယောက်ဘုံတိုက်တာလေသုဒ္ဓဝါသာပဲတယောက်နဲ့တယောက်ဆဲရေးတိုက်တော်တာဒါလည်းမြဲပါပဲတော်ကြီးကိုဒေါသဖြစ်တော့ပါတယ်ဟုတ်တော့ဒီသာဖတ်လာပါဆိုတဲ့အရင်ချင်းပြောတာကြတော့ဘယုတ်ကြီးထောင်းကြီးနဲ့လည်းဖြစ်နိုင်တယ်နော်ဒီသာဖတ်လာပါကတော့လွန်ပါမလားဒါကြီး နေသားမဟုတ်ကျမပြောစရာစီမလာအောင်မဟုတ်ကြောက်ဟင်ဟင်ဟင်ဒီပြောရတော့ဘာလို့ဘယ်သူမှမပြောလို့တွေးပေါ်လာလေလေတယောက်တည်းနေလို့တွေးတွေးမိလေလေပြောခြင်းလေလေပြဟင်တရဏတကုံနဲ့မှဘာမှအလုံးမပေးရင်ခင်ဗျားတို့ကစားဥပုပ်မရဘူးခါရဥပုပ်ကတော့ရတာများပါတယ်မှန်ပါဗျာဟင်ဟုတ်နော် အဲတော့ဝစီဥပုအရေးကြီးဆုံးဒီအဲဒုဝတိလာပေးတယ်ဘာဖြစ်လို့တော့ဒါနပြုတယ်သီလပါမှာဟုတ်နော်မှန်ပါဗျာဒါနကဘောကကိုလည်းစီးပွားကိုတောင်းတယ်သီလကသက်ကံကဘဝကိုတောင်းတယ်ခင်ဗျားတို့ဒါနတွေတော့ပြုသွားရဲ့အဲ့ဒီဒါနမှာသီလမပါရင်တော့တစ်ထေးအိမ်မှာတော့သွားပြီးတော့ ဟိုဝင်စားနေတယ်ဝိုးနေတယ်တစ်ချက်တွင်းသေးရမယ်ဒီလာပါတော်လို့ဟုတ်နော်မှန်ပါဗျာဒီလာတော်ယူတဲ့ဒါနမပါလို့ရှိရင်တော့အဲအသက်တော်ရှင်မပေါ့ဗျာဆင်းရဲမလို့မှန်ပါဗျာဟင်အသက်ရှင်ပြီးဆင်းရဲမယ်တော့ဘူးဒါနနဲ့ဒီလာပေတော့မှမကွာစီနဲ့မှန်ပါဗျာပြီးတော့တခါရှိသေးတယ်ဒါနဘောအဓိကထား သီလအရာနဲ့ဆိုလို့ရှိရင်လူပဲဖြစ်နိုင်တယ်သီလအဓိကထားဒါနအရာနဲ့ဆိုနတ်တိတက်နိုင်တယ်ဟင်ဒါနနဲ့သီလနှစ်ခုရှိတဲ့ဘာဝနာဆိုတဲ့ပွားများမှုပါရင်တော့ဗမာတိဖြစ်နိုင်တယ်ဟုတ်နော်ဟင်အဲ့တော့သူကဘာလို့ဒါနာလေးလောက်နဲ့တော်ပလားဒါဒီတော်ပါဘူးဗျာဝိညာဉ်နဲ့မတော်ဘူးလေဟင် ပြီးတော့လဲဒေါ်လာတွေကြီးတယ်တော့ဒီမှာပေါ့ဟင်ဟင်အဲ့တော့ဒုက္ခဒါနပြုရင်ဒီလကိုပေးတာယူကြစမ်းမှန်ပါဘူးဘုရားဘုန်းကြီးကိုဆုံးလောင်းမဲ့ကြံတော်ဒီတိုင်းမလောင်းပါဘူးအဲဘုန်းကြီးလာမှအာမန်ဒီဆိုနေလို့မရတော့ဘူးဘုရားကြီးသွားပြီးခြေလို့ရပြီးတော့အဲဘုရားသားတော်ကမုတ်သမီးတော်တရဏဂုံသုံးပါးနဲ့ငါးပါးသီလသီလသီလဒါပြီးမှထွက်ဆုံးလောင်းပါ ဘုန်းကြီးတက်တက်မလောင်းပါနဲ့မှန်ပါဗျာဟုတ်တော့မှန်ပါဗျာတော်နေဟိုဝါလာဟိုဟိုတစ်ခက်တွင်းသေးရမှာဆိုလို့လေမှန်ပါဗျာဒီတီလာမပါရင်တစ်ခက်တွင်းသေးရလိမ့်မဗျာမှန်ပါဗျာဒီဟိုတထေးအင်္ဂါတစ်ခက်တွင်းနေလေသူတို့ပဲသေးခြင်းပါလိမ့်မတော်အင်းတီလာပါမတော်လို့နော်မှန်ပါဗျာအဲ့တော့တို့ကဘုရားကဒါနပြုခြင်းလို့တီလာပေးတာဗျာမှန်ပါဗျာဒီ အဲဒီမှာပြည့်အပြည့်လူပြတို့ဒီမှာလူထားကြတာဒီဟင်အဲ့ဒါဒီဘာလို့ဒီကအထောက်တော်ကအဲနထာဒီငါငါဘလောက်လူတယ်ဖြီးကဘလောက်လူတယ်လူတယ်ဆိုတဲ့ဘုကဝယ်ပြီးယူလာတာမဟုတ်လားမှန်ပါဗျာဟုတ်တော့ဟင်ဟိုတို့ရန်ကုန်လုံးကဟိုဟာဘာလို့ဥဒုဒေသရောတိမှာပေါ်တော့နာ တိုးနာတော့ခင်ဗျားသိပါသားအဲ့ဒီကဥမုံဆိုပြောဘူးလေသူ့ဖေကမှာသွားတယ်တဲ့ငါသားဘောမကလူကြီးတော့ဘယ်တော့မှမလုံးနဲ့ကွာဘာဖြစ်လို့လုံးဖေကအလုံးတစ်ခုလုံးတယ်ဘာဖြစ်လို့သေးလဲသူငါ့ငါသွားဘာဖြစ်လို့လဲငါ့ငါသွားကြည့်အဲ့ဒါတော့လူလို့ဖြည့်တာကွာလှူတာမဟုတ်ဟုတ်ကလားအခုတော့အထောက်တော်ကဘာလို့လဲဆိုတာယူလာတော့ ဒါလူလာလားလူလုံးရှိတာလားဘယ်လိုလုပ်လူလာပါဗျာလူလာပါဗျာလူလာပါဗျာဝင်းတော်ပြောပေါ်မေးဝင်းတော်ဘာလို့လဲဗျာလူလာလားနေလူလုံးရှိတာလားနေလူလာပါဗျာမထင်ဘူးကွာဟင်ဟင်ဒီမထင်ဘူးကွာငါဟင်ဒီကထောက်တော့ကလူတယ်ဆိုတိုင်းအဲလုံလာလာလားဘာမို့လို့ ဟိုခေါဘကလူကြီးများမလုပ်နေနေလေဗျာပြောလာပြီးတော့တခါပွဲပြီးပြီပူတော့လေဒါလေးကတော့ဝါပူပါတယ်ဒီမှာသုံးဆရာပြူအိမ်ယူသွားပါဆိုတော့လေသူများလူသားကြီးယူသွားလို့အာမှုတော်ကြီးနေပြီဗျာဟေးတော့မခေါဘကများဘေထော့မှမလုပ်နေနေလေဗျာဟင်ကိုအေးမောင်ကြီးတို့ခေါဘကဖွယ်တဲ့ပါတော်ဘုံပေါ်လေဟင် ဒီမန္တလေးကိုဘကလည်းပါသွားသလားလို့ဒီထားဒီနိုင်ကဘလောက်ထီကဘလောက်လဲဟင်ဟင်လူလူဖြည်တာဖြစ်စီမဖြစ်စီနဲ့ဟုတ်ပါဘူးဘုရားကြာတို့ကပါနေပြောမှာတော့တပူရိတမူဝါရ၅ချက်ဆိုတာရှိတယ်တပူရိတမူဝါရဆိုတာ ဟိုသူတော်ကောင်းတွေရဲ့ဘဝရာတို့ကျွန်တော်ပေါ်လာဒီတရာဒါနာဘာကြီးကြီးကြီးလေးလေးလုံးကြီးနဲ့ယူရမယ်ဟုတ်ဗျာဟုတ်ပါဗျာဒီဆက်ပြီးတော့တက်ကိစ္စဒါနာဆိုတာယူတည်တည်ထူပါမလဲဘာသာလည်းဖြစ်ပါစေဘုဘယ်မလို့လားဘုရားတူတဲ့လူငါနဲ့ပါတာလေကိုယ်ကျွေးတာပဲဖြစ်ပါစေလူတွေနဲ့ကျွေးတက်ကိစ္စဒါနာပါဟိုခုတို့ပြောနေတာကကာလဒါနာ ကာလဒနာဆိုဒီချိန်ဒီချိန်ဒါလိုနေလေလုံအပ်တဲ့ဟာဆိုတာကိုကာလဒါနာခုဒါလိုလိုလူကြတာမဟုတ်လားမှန်ပါဗျာကာလဒါနာတွေထဲရတယ်မှန်ပါဗျာဟုတ်လားအဲဒါနာကတော့ဒါနာရဲ့တာတိကတတိဖြစ်မှာပေါ့ဗျာသာတုတတိကိုတရားနဲ့တွဲလူလို့ရှိရင်အဲ့ဒီကုသူဟာတူပြီးတဲ့ဘဝကြမျက်နာလေးကြီးကြီးလင်းလင်းနဲ့ကုတို့မျက်နာလေးပဲလို့ မွေးမွေးချောက်ချောက်လာကြီးကြီးလေးကြီးကြီးလေးပါပါဗျာဟုတ်ပါမလားဟုတ်ပါပါဗျာဟင်တော့အော်ဒီခမရအသာကြီးတဲ့ကြီးတော့ကြီးတော့လည်းမျက်နှာကြီးရသုံးသုံးပုံပုံလေးဗျာပြုံးလာပါဗျာပြုံးလာကဟန်ပြုံးတော့ဘာလို့ဟိုလိုဘူးငယ်လေးကဗီဒီယိုရိုက်လို့ ပုံကောင်းရအောင်လို့ပြုံးပြတယ်။ဘာမှမဟုတ်ဘူး။စီဒီသားနဲ့ပြုံးပြုံးလေးပါတယ်လို့။ဟင်ဟင်အဲတရားကကြည်လင်တဲ့ရုပ်ရည်မှုရနိုင်တယ်။မှန်ပါဗျာ။တက္ကိစ္စဒါနာကဒါနာကတော့လူတတိဖြစ်မှာတို့ဘာလို့စေတနာထက်ထက်တယ်လို့ပေါ့ဗျာ။ရိုးရိုးသေးသေးလူတော့ကိုယ့်ကိုသူများကယူတည်တယ်ပေါ့။မှန်ပါဗျာ။ဟင်ကာလဒါနာကြတော့ကိုလူ အဲအရေးကြီးတာကိုလူတာလူတဲ့နေရာလေးလူအပ်တာကိုလူတဲ့ဟာကြတော့အရွယ်ကောင်းမှသုံးတာပဲအရွယ်ကောင်းဆိုတာတို့ဟိုသုံးပိုင်းနဲ့ပိုင်းလို့ရှိရင်ဒုတိယအရွယ်လားဟိုတွေးလို့လူတဲ့ဗျာခုနပြောတဲ့ဟိုကာလဒါနမဟုတ်တော့ဘိုးဘက်သူလူတာကအသက်ကြီးလို့ဖိုးကြီးဖွားကြီးဖြစ်မှလာပြီးတတိဖြစ်တော့ဘယ်လိုလုပ်ခံစားလို့ကောင်းမလို့ အဲ့ဒီချင်းတိုက်ကြီးနဲ့နေလို့လည်းသိမတင်တယ်တော့ပါမှန်ပါဗျာဒီကုလကာလဒါနကြမှာအရွယ်ကောင်းမှာသုံးလတစ်ထည့်ပြမှန်ပါဗျာဟုတ်ဗျာမှန်ပါဗျာဒါကာလဒါနလေးထဲဒူလည်းတောင်းပေးနေတာကအဲ့ဒါမဟုတ်ဘူးအဲဒူကလည်းတရားဟိုရောက်ဒီရောက်နဲ့အဲဘာလို့သူတို့ပြောနေကြအဲကြားချုံမတရားတူမ ဟုတ်ပြီဟင်အခုဒီကအတူကြိုက်ကြဟင်အဲ့တော့အတူကြိုက်တော့သူတော်ကဟိုလိုဦးကြီးသားဖတရားဟောလို့ရတာဖြစ်သူကဟိုဝေးမြို့ကိုရောက်တော့သူဟိုကနေပြီးတော့သူမိတ်ဆွေကနေခေါ်လို့ပေါ့ရောက်သွားအဲ့တော့အဝေးမြို့ဆိုတော့ကိုယ်လည်းလမ်းမီတဲ့မြို့ပေါ့ဘူးလေ မှန်ပါဗျာအဲ့တော့ဖေဖြစ်သူကဒီကစိတ်မချဘူးပေါ့ဗျာအဲ့တော့ငါသားရတလှတဲ့ချီတော့ဖြင့်စာရေးกว่าငါဟင်တော့ဟောလာဟုတ်ကဲ့အဖေဒီပါမယ်ဘူးကံပွားသူတို့ပါတော့ဦးသူလေးသာကြီးလို့တော့သိမလားမသိပါဘူးအဲစီဝိုင်းသမားများဖြစ်တဲ့ဒုက္ခကြီးနှစ်ခုပထမဒုက္ခကြီးအဟိုကိုပစ္စည်းတော့ထွင်ပြီးပြီး ဟိုဘယ်သူမှမဝဲခင်ကတော့လေရင်တဖို့ကိုနဲ့လေစင်ရဲတာတော့ပေါ့တယ်တော့ဟင်စင်ရဲထားတယ်ဗျအဲ့လိုအဲနောက်လူမတိတာတို့ဟိုကဝယ်မယ်ဒီကဝယ်မယ်ဆိုတော့ဝယ်မယ်လူတွေပေါ်တော့လေအလင်းလေးအောင်မပိနေလို့ဒုက္ခကြီးတယ်ဗျဟင်စီဝိုင်းဓမ္မကဒုက္ခကြီးနှစ်ခုထမ်းပြီးသွားလာတယ်ဗျဟင်ဖောင်းတို့တယ်မထင်နဲ့တော့ဟင်ဟင် ရောင်းမကောင်းရင်ကရောင်းမကောင်းလို့ဒုက္ခပေါ်ပြရောင်းကောင်းလို့လည်းလက်မလေလို့ဒုက္ခဖြစ်ပြအဲတော့စာရောက်ခါပါတော့စာရေးလာရေးနေရသူ့အလုပ်ကလည်းမကောင်းဘာမှမကောင်းသူတို့ရေးရတာပဲသူကတလားဒီချိန်တော့တာကိုပြအဲတနေ့နှစ်နေ့ကြတော့ဟိုကဖောက်တယ်ရလေးရအလုပ်ကလည်းကောင်းလာဒီအဲတော့ရေးကလည်းကြီးနေဒီကလည်းတလားဒီချိန်ရေးရမယ်လို့ပြောတာ အဲ့တော့ဂတိအတိုင်းဆိုပြီးတော့သူကရှောင်းလောစာရွက်ကြီးတကောင်တော့ဖြစ်အဲ့ဒါဒီတဲ့စာရေးလိုက်ဖွေနေကောင်းပါအဲ့ဒါကြီးခေါက်သေးတယ်လူရင်လူရင်တရားတူမအဲ့တော့ဘီဖြစ်သူကအေးငါသားတော့ဘာညာရေးလိုက်ပါလိမ့်မလို့စာရေးကြီးဖောက်ကြီးတွေ့အောင်မှာ ငါသားကတုံရောကိုလူရင်းကြငါလည်းရေးရအောင်တတော်လောက်ရှိတဲ့သားလေးကြီးတဲ့ဒလေကောင်တက်ရတယ်အေးဟေးလူရင်းလူရင်းလူရင်းတော်လေးတို့ဘာဟောလဲအောင်လို့အေးဘယ်ဦးသူလေးကဖဲလို့တိုက်တယ်မဟုတ်ဘူးလားဟင်ဟင် လိုရင်းမယ်လေဗျာအေးအကုန်လုံးကတော့အေးချင်လို့လုံကြတာပဲလေဟင်မအေးတာတော့မအေးလို့ပဲဟင်ဟင်ဟိုတော့ဒါဖီယာပြောသလိုဒါဖီယာပညာကိုပြောသလိုပြောအောင်ပဲဟိုရောတချို့เจ้าနေရာလည်းညှိချုပ်စရင်ပြီးတယ်တချို့เจ้าနေရာညှိချုပ်စရင်မပြီး pero ya jugado de cenar un mesina manga mesina lo ves eh mesina manga mesina lo ves oh eh ဘူးလေအေးဒီမှာလည်းမအေးတော့ဘာဖြစ်လို့လို့မရှိနိုင်မှမများမရှိလို့ပဲကစားတာဒါတွေကဘူရာကြီးဘေးနာဆောင်ထားဘယ်လိုလုပ်အေးပါဟင်ဟင်အေး အဲဒီတို့နန္တတိအမကြီးသူကမူရန်ကောင်းတဲ့အတွက်ကောသလကဘုရင်ခုနှစ်ရက်ပြီးအဲဒီမှာသူဘုရင်ဖြစ်တဲ့ခုနှစ်ရက်အဲနာသံဘောဗျာအဲဒီမှာကောသလမင်းကအာနာအထာတဲ့ခင်ဗျားတို့ငကိုချုံတို့ဘုသူတာကြီးပြောပါ ငါနဲ့ငါဘီဘီယာကြီးချမ်းပါတွေ့เอ๊ะเอ๊ะโอตรามินอาณาอาถรรพ์เลยอ่ะเอ๊ะငါနဲ့ငါမရဘီဘီယာကြီးချမ်းလိုက်တွေ့ဆိုဟင်သူ့ဘီဘီယာကြီးဟိုတိုင်းပြည်တဲ့ကိုဟင်ဟင်အဲအဲ့လိုအားထားဘူးအဲ့ဒီမှာသူကကတည်တဲ့ဂီတမာလာလေးနဲ့သူကဟိုမိဖုရားမြောက်ပြီးတော့ခုနှစ်လုံးနေတာအဲ့ဒါနဲ့ အဲတန်တရိယဝအယသမားကြီးကိုပြရိုက်ကြိုက်တော့အဲကာလာလေးကြည့်နေအဲ့ဒီမှာသူ့မျက်စိအောက်တင်အဲ့ဒီဂီတမှာလာတာကာရင်းနဲ့ပြင်သွားတာအဲ့ဒီမာရင်မင်းတို့အေးပဲလားအေးမဟုတ်လားဘာပြန်မှာပြအေးကျင်လို့မလုပ်တာ ကဲကဲဗျာဘူရာကြီးဘေးနာထားတော့အေးလာဗျာအေးပါဗျာဒီသောင်းပြောတယ်မထင်နဲ့နော်ဟုတ်ကဲ့ဦးသူသာရောပဲနဲ့လို့အေးလာထားတယ်ကဘေးနာဘူရာကြီးထားတာခင်ဗျာဟေးအေးအဲ့ဒါကနာအေးခြင်းလေးလားဟေးဒီဘူရာကြီးဘေးနာထားပြီးတော့အေးခြင်းလေးလားခင်ဗျာအေးခြင်းလေးမပြောဘူးဗျာဟုတ်ကဲ့ဒါကတည်းကဘူရာကြီးဘေးနာထားတာဟုတ်ဗျာ အဲဒီမှာဘယ်လိုမှသူစိတ်ကတီးလို့မရတော့ဘူးဒီလိုဒီတမလာလေးနဲ့ပြောခဲ့တဲ့ဘာကလာလေးဒါလေးအတိတ်အာရုံအဲနောက်ဒီတမလာလေးများရောညံဘောမလားအဲတညပြန်ရှိဦးမလားအနာကဂျူရိုင်းအဲဒီဆိုဗန်တေရေသူတို့ဒီလောက်ဒီမကူအဲဒီအတိတ်ပြေးအနာကပြေးကြောင့်ဘူးလား ဟုတ်နော်မှန်ပါဗျာဒီနောက်ပြန်ဒီကြည့်ချူထွေးကြောင့်ဘူးလားမှန်ပါဗျာထားတဲ့လောကဓာတ်တရားသားမှာပဲ့ပင်းကြုံတမတ်တမဘူးတုံးမကအဲ့ဒီဒွေလိုခံရတာခင်ဗျာဟုတ်မဟုတ်စရင်တွေ့ကြည့်ဘင်းတရားရဲ့ဘယ်လိုဟင်အတိတ်အတိတ်ပြန်တွေ့နောက်ပြန်တွေ့လေအဲ့ဒီမှာဘယ်လိုမှမရတော့ဖျားရှင်စီပြေးလေ အဲ့တော့ဘုရားရှင်ကသူ့ကိုဟွာပေါ်စခြင်းမကြီးနဲ့နွားကိုဒုံမြောက်ကြောင်းလို့ပေါ့သူကတန်တတိကဂီတမာလာကြီးနဲ့ပေါင်းနေတာတွေကိုအာယုံပြုပြီးရှေ့နောက်ပြန်တွေးနေတော့ရာပုတ်ပေတောင်တော့ပေကြီးပါဠိကိုတရားရိပ်ဘာသာတန်တော့အတိတ်ကိုအတိတ်မှာထားလိုက်ပါဟင်မှန်ပါ အဲ့ဒါလောက်ဆိုလို့ရှင်းလောက်ပါနော်မှန်ပါဗျာဟင်သူပါဠိနဲ့အနေနဲ့ဆိုလို့ကြာပါလိမ့်မယ်အဲဆိုလိုတာတော့အတိတ်ကိုအတိတ်မှာထားလိုက်ပါတဲ့မှန်ပါအဲ့တော့သူအတိတ်မပြေးတာတော့ဘူးလေမပြေးတာတော့ဂီတမာလာလေးများပြန်များအသက်ရှင်နေရင်ဆိုအနာကပြန်ရောက်ပြီဟင်အဲ့တော့ပစ္စာဒီမာဟုကိစ္စနာနောက်ကိစ္စနောက်တိုင်းထားဟင် နင်နောက်ကိစ္စနောက်ကြိုင်တိုင်းထားဆိုတော့နောက်လည်းသူမပြေးနိုင်တော့ဘူးရှိတယ်သူပြေးနိုင်တော့ဘူးနောက်လည်းပြေးနိုင်တော့ဘူးအေးဘူးနေတဲ့စိတ်ကိုလွားကြောင်းသားဟိုလိုဝါတကြက်ကိုကျင်းပြီးတော့ဖမ်းတယ်ဟုတ်တော့အာဖမ်းရအဲ့တော့ပြစ်စုံပန်တဲ့ကြတော့လေသူကဒီလောက်ကြည့်ဘူးကသူခံနေတော့ဘူးလေအဲ့တော့ ဖရာရဲ့တရားတော်စီမရောက်ဘဲနဲ့ဖရာရဲ့အတန်တော်နဲ့ယူပခါရတော်အဲ့ဒါအာယုံပြုပြီးတော့အဲဘာလို့ညာငြိမ်းနေသဘောဗျာအဲ့ဒါလေးနဲ့မှေးနေသဘောဖရာအတန်တော်လေးနဲ့အင်းတရားတော်ပဲဒီဒီမရောက်တော့ဘူးလေပုတ်ကလာရအဲ့တော့လေမိစီစီနောခေတတိပုတ်လားပြီးဆုံးပန်တဲ့တယ်မှာလဲတွေးမနေနဲ့ပေါ့ဗျာဟင် တွေးမနေနဲ့တွေးမနေနဲ့ပေါ့ဗျာဟိုကတော့မိသေးသေးတော့ရေးတတိသွားဟိုတို့မြန်မာလူတော့ပြစ်စုံပါတဲ့နဲ့မှာအစွဲနဲ့မနေနဲ့လို့ပြောတာကိုဒေသတိသွားကလေးသတိသွားစွဲနေတာကိုပြောတာလေအဲ့လိုမနေနဲ့ဆိုအဲ့ဒီမှာတင်တန်တတိမှာဒီဟိုအရင်မူရတန်လာနေလာနာဖြစ်တာဗျာအဲ့ဒါအေးဟင်အဲ့လိုကိုလေအေးဒါဖြစ် ကိုကတော့ပြောလိုက်ပြီဒါဒီအေးဘုံဘောပါပါဟင်ဟင်အခုဟာဒီအေးဘုံမလို့တော့အနာကကောမရောက်သေးဘူးလားဟင်နေဒီမှာဓမ္မနဲ့ထူရမှာဘုရားကပူတော့ဟင်အဲတို့မအေးရာအဒီရှိပြေးလိုက်နောက်ပြေးလိုက်ဘုရားအေးရာကိုအေးလို့ပြောတာအေးတော့ဘာနဲ့အေးမှာတော့ တရားကသူပုံနာကြီးတယောက်အဲ့ဒီပုံနာကဘုရားကြီးယူတဲ့ပုံနာသူသေးကနီးတော့သူမလာနိုင်တော့ဘူးအဲ့ဒီတကားတယောက်ကိုသူဘာပေါ်ပြသူ့ကိုလာပို့လိုက်တော့လို့ပြောလျှောက်သွားတကားကြီးတော့ဖြင့်အိယာတွေကမလေးနိုင်အိယာတွေကမထိုင်နိုင်တော့ပါဘူး တတိတော်ကတကာကြီးကိုသာကတော့ပါဤဖရာဆိုပြီးတော့ဖရာတော့ဒါလောက်နဲ့ပြီးသွားတာဒါပြီးသူနဲ့အရင်ကြီးဆုံးဖြစ်တဲ့ချိန်မှာတာတိဘုဒ္ဓဘုရောကြီးသူသွားအဲဒီကြတဲ့ဒီတိုင်းပဲတကာကြီးကတော့မထိုင်နိုင်တော့ပါဘူးတကာကြီးကိုသာတတိတော်ကကတော့ပါဤဖရာဒါပြီးအရှင်ဖရာတကာကြီးစီကိုကြွပါဘူးကြွားကြွားတော့ သူကဘုံနာဆိုတော့သူတို့ကတော့တိုင်းပြည်ပါလေးလုံးမှာပေါ်လာရှင်မာတာရိဗုဒ္ဓဘုရောကြီးကဟောငရေရေးတဲ့တရိษံလာဤငရေကတော့ဒုက္ခတွေကြီးတဲ့ရှင်နော်တရိษံကဒုက္ခတွေ့ရခါလေးရှိတယ်မတွေ့ရခါလေးရှိတယ်တော်ရမှာဟိုဘာတော့ဖားတိုင်းနဲ့ငွေမြူခါရမှာမဟုတ်ပါဘူးဒုက္ခရှိမှာပါအသက်တည်းဆုံးဖား ဖားအိုကြီးနဲ့ဟိုပြီးသွားတာတွေမနေပါဘူးဟင်ဟင်အိမ်ဆောင်တိုင်းလည်းဟိုဘာလို့သမီးနိုင်နဲ့ကြာစားခါရမဟုတ်ပါဘူးသူ့အတော့မရှိမှမဟုတ်ဘူးလားဗျာဟင်အဲ့တော့မရေတဲ့တရိခံကဦးအေးတယ်ဗျာဘုချုံလေးမရေကဒေါသနော်ဒေါသောသမဏတဘာဝတော်ဤဘူလီနာနိရိခာနာ ကတာလာပြစ်ဆောင်တိဒေါသတိနေရဲသူပို့တဲ့ကိုယ်စလေဘူးပြမှန်ပါဗျာအင်းအဲ့တော့ဘုနာယူတကာကြီးခဏဒေါသရှိနေတယ်အဲ့ဒီဒေါသဟာခဏဒိဋ္ဌာနဲ့ပါရင်ငရဲရောက်မှဟာလို့ပြောတာဘုသူရောဒေါသရှိတာကောင်းမှာနော်ခဏကြီးပဲနေလို့လည်းတော့ဥတုရသားမြောင်တို့ရံမန်းလေးတွေတော့ဒေါသရှိတာ ဘာသာမကြောက်ဘူးရှိဘူးရှိဘူးဘောဘောနဲ့တူတယ်ရှိတယ်ရှိတာနင်းနေပဲလားဗျာနှလုံးမသာရမှမများဒေါသကိုယ်ကွယ်ရာဆွဲမှာပေါ့လေဟာလားဗျာတာစိမချလို့တမိစိမချလို့လုံစိမချလို့အဲ့ဒါဒေါမနတာတွေမဟုတ်ဘူးလားဗျာအဲ့ဒါမရေပေါ်မှာလေကိုယ်ကွယ်ရာဆွဲမှာမဟုတ်ဘူးနော်ဟာလားဗျာအဲ့တော့တို့တွေကဒေါသရရှိတော့ပေါ့တာ ရံဝန်နဲ့မောင်းနေလွတ်တယ်မဟုတ်ဘူးလားနေတော့ငရဲနဲ့မလို့သေးဘူးလို့ပြောတာဟင်ဒီဒီရံဝန်နဲ့မောင်းနေဒီငရဲကြီးကြအောင်မငရဲကြီးကြအောင်မဟင်ဒီငရဲနဲ့တို့ပါမလားတို့ပါမှာဒီကုနာအဲ့လောက်ဒီကွာသဘောပေါက်တာပေါ်ငါလေးရှိတဲ့ဒေါ်လာကငရဲပုံမဲ့ဟာပဲအဲ့လောက်ဒီကွာသဘောပေါက် အဲ့လိုအဲ့လိုဒီသူအဲ့ဒီဒေါသမဖြစ်အောင်မေတ္တာဆောင်ပွားမှာဘုရားအဲ့တော့တခါစီမာတာရိဘုဒ္ဓပြောပြအဲတရိษံတဲ့တော့ပြိတ္တာကဤတစိတ်တော်ဗျာတိရိစ္ဆာန်ဆိုတာကဒုသာလိုတော့မောဟတော်မူရှင်နာတဘာဝတော်ယေဝိနာတိရိစ္ဆာနာကတာယကိစ္စတိသော အဲမောဟကဒိဋ္ဌံပို့တာမဟုတ်လားဟုတ်ပါဗျာမောဟကတခြားမောဟကိုခဏထားခင်ဗျားတို့မာရောမာလေးတွေရန်ကုန်လေးမစိမ့်နာတို့ဟိုဟွာရပါတို့ဟင်းသားတို့ဘာလို့တွားဝယ်တော့မှဟာရီလေဟိုကျက်ဆွဲနဲ့ဝယ်တာကျက်ဆွဲနဲ့ချက်တာကျက်ဆွဲနဲ့ကြည်တာအဲ့ဒါကျက်ဆွဲဟာကျက်တဲ့ရောက်မှဝယ်စဲနဲ့ဝေရာဒါဝက်ဘလောက်တို့ဆိုဝေရာအဲ့ဒါနဲ့ကိုင်နာထစ်တာခုတ်တာဒါပြီးအဲ့ဒါနဲ့ချက်တာပြုတ်တာစားတာတောက်တာ အဲအဲ့တော့ဝက်ဆွဲကဝက်ထည့်ရောက်မှအဲလိုပဲငါဆွဲကငါခညာတို့အဲ့ဒီဆွဲတွေကိုအဲ့ဒါကိုကျွတ်တို့ဟာတော့ဘောဟာကိုသုံးပါတယ်ဟိုအိပ်ပြောတဲ့ဘောဟာကတတပါဘောဟာသုံးမျိုးလောက်ရှိတာလေဟေးအဲ့လိုကျေဆွဲကျေထည့်ရောက်မှဗျာဝက်ဆွဲဝက်ထည့်ရောက်မှဗျာဟေးအဲ့တော့မောဟတဲ့တော့ပြိတ္တာကအေးတယ်ဆိုတော့တို့ကမောဟလည်းမရှိအကျက်သွားလို့ဆိုရှိတော့ဟောနော် မန္တလေးတွေရန်ကုန်တွေမကြည့်တော့ဘူးမဟုတ်ဘူးလားကြည့်ပါဦးပါတော်အောကြီးကိုဘာသာမမဟုတ်ဘူး။တော်တော်ကြီးလုံးပါဦး။ဟင်ဒီလိုဒီ order ဆိုကြာလေးကိစ္စဒါပိတ်ထားပါဆက်။ဒီလိုဒီဖြေးနေတော့ဒါပိတ်ထား။အော်မာအေးအေးအေး။ဒီကဘုံလည်းဖြေပါလေဗျာ။ တို့မှာကျေသွားဝယ်ဆွဲတာရှိတော့မယ်ကွယ်မောဟတို့မျိုးတွေပြပါမကြည့်တာလည်းမောဟတို့ဝင်မေးမောနေတာလည်းမောဟပဲအဲဒီကျက်ဒီဝတိလေးလည်းမောဟပဲအရေးကြီးဆုံးတော့တို့ကကျက်ဒီဝတိနဲ့ကျေဆွဲကျေထဲဝယ်ဆွဲကိုထဲရောက်မှသေးကြဤဟင်ရောဥဒုရဇာကြီးတို့ရန်ကုန်တည်ပြောအောင်မကြုံဘူးဟောတာငါတွေ့ရတာဓမ္မကြီးဟိုဘုံဓမ္မကြီးခဏခဏကြုံပြောဘူးပါပဲ အဲမုန်တမကြီးဆိုလို့ပြင်လာပြီပြဟင်ဟိုဦးဦးမြောင်မအိမ်ကမုန်တမကြီးဆိုလို့မော့ကြည့်ဘယ်တော့သူ့ပြောတဲ့ချိန်ကြီးဟုတ်ဘူးပြဓမ္မကြီးဟောကြည့်ပြီးနှစ်40တင်တာ20လား40လားရှိပြီယောဂီဝဏ္ဏနေတာနဝင်ကတိလာနဲ့သက်တာလွတ်နေနေတာဘလောက်တန်ရှင်းတဲ့ပုဂ္ဂိုလ်ဘလောက်တန်ရှင်းတဲ့ကိုယ်လေ သို့တော်သူက60ဆိုပါတော့ဟိုဒိုးတွေတော့90လောက်ရှိနေပါပြီအဲတော့40လောက်ဆိုတော့30ကျော်မှဒီတက်တာလို့တော့ဘာသာရမို့လားမှန်ပါဗျာဘက်ကဆွဲတွေကဘလောက်ရှိမှမှမသိတယ်နဲ့ဟဲ့ဟဲ့ပဲပဲဒီတာတဲ့ဘကလေးကြက်ကိုကြက်ကြက်သွားတယ်ဟုတ်ဗျာကိုဘက်ကစားတာနေတယ်ကြက်ဘက်ကစားတာများတယ်ခြူတာစားတာနေတယ်ကြက်စားတာများတယ် ဟုတ်နော်မှန်ပါဗျာဟင်ဟုတ်နော်အဲ့ဒါအဲ့လိုဆိုရမှာအဲ့တော့အဲ့ဒီဒီပမာယူ90လောက်မှာတက်ပါလို့နဲ့တော့ငါပြည်လာနေတဲ့ပုဂ္ဂိုလ်အခုချိန်တော့ကိုကိုကိုထင်ကြည့်မှာပေါ့ဝေဒနာပြင်းထန်လို့တတိလွတ်ပြီဆိုတော့ဟိုပိုင်းစီမရှိတော့ဘူးဆွဲရဆွဲမှာအဲ့မှာဒေဂာနီအမေသာချိန်ကြည့်စားမှာအမေသာစားခြင်းလုံးလို့ပါဆိုတောင်းပြီးသွားကြတယ်ဗျမှန်ပါဗျာတက်တလူကြီးကမှန်ပါဗျာ ပေါင်းလို့ပါဗျာ။ရှိရရှိကတော့မလို့ဘူး။ပါဗျာ။မလို့ဘူးဗျာ။ဟင်တော့မုန်းတယ်မာကြီးပြောတာပါဗျာ။ဟင်ဟင်သွဲတော့ငါဟာတွေကတော့ရှိသေးတာ။ရှိရင်ဘောကဟင်ဟိုလေဟိုကျတော့မှမတော့တဲ့ဆိုဟိုတော့တယ်မတိုင်ရ။အေးမတိုင်ရဟာတယ်ကလည်းများကြီး။ပါပါ အဲ့ဒီမှာစိတ်လိုက်မှပါတယ်မဟုတ်လားမှန်ပါဗျာဒါမို့တိရစ္ဆာန်တဲ့တော့ပြိတာကအေးသည်သူဘောကမกินနေဘူးဆိုတာအနာကြီးကပြီးသွားတယ်သူကကွာတင်ညာတိတရားဘောဟာဒီမောကလားမှန်ပါဗျာအဲ့ဒါကိုသူမှတ်ပြီးတော့ပေးရှာတယ်ဒီကပြီးဒီကပြီးဒီဒီနာတဲ့ သူခုနပြောသူပြောတဲ့အေးတလုံးပြောနေတာနော်မှန်ပါဗျာအဲ့တော့ပြိတ္တာကြတော့ကြက်လိုလဲသူဆွဲတာမအောင်တော့ဘူးဘယ်တော့အေးလိုက်မလို့ဗျာကြက်တူဝတ်တူနဲ့ဆိုင်လေဒီငရဲနဲ့ဆိုင်လဲဘယ်တော့အေးလိုက်မလို့ဗျာသူကပြိတ္တာကလောဘကြောင့်ပေါ့ဗျာမှန်ပါဗျာခင်မူအာကြီးလို့ဟင်အဲ့တော့ဒိဋ္ဌာနဲ့ဆိုင်တော့ပြိတ္တာကအေးတယ် ပုံနာကြီးပြီးတော့ဟောငါမှလောဘရှိသေးတာသူပြောတာတို့တော့ရှိတော့ပါဘူးနော်တို့ရံကုန်မန်းကြီးတော့ရှိတော့ပါဘူးမလောက်ပါလားဒေါ်အိုလေးဒေါ်မလာဘူးဒေါ်အိုလေးဒေါ်သာရှိလားဟင်ရှိလားဒေါ်မမရှိဘူးဟင် ဘောကြီးတော့မမကြည့်ဘူးဟေးမင်းတောင်းတာတဲ့တော့ရှိဦးမှာပါဗျာကဲကဲကဲကြကဲကဲအရှိကပေါ်ပေါ်ကလာဟောပြီဗျာသူ့ကိုနှုတ်သူပြောအောင်လို့ပြီးတော့နောက်ဆုံးပြီးတော့ Oh my ဒီအဲ့တော့တို့ဘာတော့တိသွားတာဘောဗျာဩ ငါမှာလောဘရှိတာကိုပြောတယ်ဆိုလောဘကိုအဲ့ဒီမှာမှတ်တယ်မှန်ပါဗျာအဲ့တော့ပြိတ္တာတဲ့တော့လူကအေးရှင်မသာတိမူလာရှိတိုးသွားပြန်တယ်မှန်ပါဗျာဟင်အဲ့လူကအေးတယ်ဆိုတော့လူကဒါနနဲ့သွားတာပြီလောဘဒေါသဘောဟနဲ့မှာမဟုတ်တာလောဘတမဒီဘက်ကအလောဘနဲ့ဒီဘက်ဒုဒါနဖြစ်တာပေါ့လားမှန်ပါဗျာဟင် အဲ့တော့လောဘတော်တော်တဲ့ဒီဒီဒီတို့လူဘဝကမှအေးတယ်ဘူးဟိုလူဘဝအေးတယ်မဟုတ်လားဟင်ဘယ်လိုလဲလားဒီဟုတ်ဒီဟုတ်ကလားတရားကြီးတို့ကဘာတို့ကြောင်စိန်တွင်ကကြောင်ရိုင်းနေတယ်အေးတယ်ဘုလိုကြောင်ရိုင်းနေတဲ့ဟိုဘာလားတွေးမှာတို့ဘာလို့အကြောင်းတက်တာမဟုတ်လားဘယ်များလဲတွေးမှာမဟုတ်လား လူကြီးကလည်းသွေးမှခင်ဗျားတို့အေးမှာဟောဗျာသွေးလို့လားခင်ဗျားတို့ကဟင်ဒေါ်အောကြီးမြောင်ဒေါ်အောကြီးတပွဲတော့ဘုရားဘုရားကိုကိုကိုအေးအောင်အေးအောင်လုပ်ရအေးပါလေခင်ဗျာဘောမအေးငတိုင်းကိုကိုအေးချောင်းလောက်တာကဘယ်နေရာတော့မအေးချောင်းလောက်တာကဘယ်နေရာတော့ဘယ်လိုပါ့ဗျာတကယ်ခဏနာတည်းဒီကောက်ပါဒီကောက်ပါ ကဲကဲဟိုဒူးတို့ကအေးလာတယ်လားပူလာတယ်လားကဲတော့ခင်ဗျားဘာလို့အေးလာလားပူလာလားအဲဘောကြီးတို့ဘူပါရတော့ဘူပါလေဗျာကဲဘယ်မလို့ခင်ဗျာဟင်အဲ့တော့လူကအေးဆုံးလို့ဆိုတာဟုတ်ပါပါတိုးတော့အေးအောင်လို့မှန်ပါပါပြီးတော့တို့ကဘာလို့မအေးတာတော့လူတုံးလာတဲ့က ဒါနဒါနနဲ့တူအောင်မလှူလို့ခင်ဗျားတို့မအေးလားဟင်ဒါနကဆိုကြတာလေမှန်ပါပါတို့ကဆိုကြတာနေလေဟောတလောက်လူပြီးတော့ဟောတလူကြီးနေလားဟင်ဆိုကြတာလားဟုတ်ပါဘူးဥဒူရီသာပဲတော့ခင်ဗျားတို့ရံကုန်များများမင်းပါပေါ့ဖုန်းလို့တာလေဟုတ်ပါပါမှန်ပါပါဟင် ရေဝမှာစူးနေတဲ့ဓာတ်ကိုဆွဲထုတ်တာဒါကိုဒါနပါဠိကဆိုတာတမန်ပါအလောင်းတော်များပြုခြင်းတဲ့ဒါနလေငါပစ္စည်းဆိုတဲ့နင့်နဲ့တော့သူကသူနေတဲ့ပစ္စည်းပဲငါပစ္စည်းဆိုတာနဲ့နင့်နဲ့နေတာအဲ့တော့ငါပစ္စည်းဆိုတာကိုဆွဲထုတ်ဖြစ်တာဒါနကပါဠိတက်တာသူကဒါလူပြီးရေဘယ်လူမရောက်သေးတဲ့ဒါရင်ကော့ခံနေတာ 嗯。没有你这张，我硬过看你的家，眼光不错嘞，今年水稻不错嘞，他妈的，哎，哎，哎，今年水稻那萝卜水稻，不要嘛，要我就来点，把水稻种上，多有力呀，哎，还有。 ပြိတ္တာနဲ့ပါရင်လူကအေးတယ်သူကဒါနနဲ့ပွားမှာဟုတ်လားဘောအဲ့လိုပုံမှန်ကြောင်းနဲ့ဒါနတော့ပဲရှိသေးတယ်ငါဒါနတော့လည်းမပြီးဘူးပုံနာကအဲ့လိုပြန်သွားတာအချိန်မှာတာရီပူရာစီကလမ်းပြသည်ပုံနာကတော့ကအဲ့တိုင်းမှတ်ပြီးတော့အဲ့တိုင်းလိုက်ကျင့်ပြီးအဲ့လိုတို့လူနာထောင်ယူနေမဟုတ်ဘူးဟုတ်တော့တခါ ဒီနေရာဟောပေါ့ဘာလို့လူသင်္ကန်းစာကြည်ညက်တော့နတ်သင်္ကန်းစာတိုးတက်ပေးရနေမှာပေါ့လေလူတွေတော့နတ်ကအေးဒီမှာဒါလေးဘုံကာကဟင်ဟင်ဟိုလိုနတ်ကဒီလာမဟုတ်လားဒီလာဒီကဒါနာဆန်လူကဒါနာဒီကဒီလာရန်ဟုတ်ဗျာဟိုကဒီလာအကြီးမှနတ်ဖြစ်တာဘူးဗျာအဲ့တော့နတ်ကအေးတာပေါ့ဗျာခင်ဗျားတို့လူလည်းရောင်းဝယ်လည်းမလိုပါဘူး အဲဘာလို့မဂဇင်းကြီးချိန်ပြီးအောင်လဲဘာမှတော့ဘုမလို့လို့ဖို့လို့ဒီလားသူကဟင်အချိန်ပြီးသားလေးရဲ့ကဲဘယ်နဲ့တော့လူနဲ့ဆိုင်နတ်ကဘယ်တော့အေးတော့ဘာမှမလို့ဘယ်နဲ့တာယုံလေးနဲ့ပြီးတာတဲ့ကြမရောက်ချင်ကြဘူးလားအဲထင်ထားထင်ထားနာပြည်ကဘာမှအလုံးမပြောဘိုးချုပ်ကြတယ်ဗျဒီမှာက ဒုက္ခဓမ္မသားလေးရဖို့ရဖို့ဒုက္ခတရားသားတော့ဘောကပိုးတင်ထားတာမရှိမခံယုံပြီးရတယ်ကာမသီးသေးဘာတောင်းဆောင်ကြွားသေးတာဘုံမှာဘာမလုံးပါဘယ်လိုနေမထင်တော့ဟင်ဒီဘာမှမလုပ်ရတဲ့နေရာဘယ်လိုနေမထင်တော့ဘူးရှင်ပြပြောနေတာအဲဒီကနာဟိုလူကြီးကဒါနာကောင်းတစ်ခုနဲ့လဲသွားလိုက်သူတို့ ဗိမာန်နဲ့ကိုဒီဗိမာန်နဲ့ကိုရောက်ရင်ဒီဗိနာသားပိုင်ပေါ့ဟိုဗိမာန်နဲ့ရောက်ရင်ဟိုဗိမာန်နဲ့ပိုင်ပေါ့ရင်ဘာပေါ်ရောက်ရင်ဒါဘယ်ရောက်ရင်ဘာနဲ့သူတို့စရင်ရှိပါသည်တကယ်လို့ဒီဘက်ဗိမာန်တဲ့လည်းမဟုတ်ဘူးဘက်ဗိမာန်လည်းမဟုတ်ဘူးကြားမှာဆိုလဲဆိုရင်လူကြားလာတဲ့ငါပိုင်းနဲ့ဟိုဘက်ကထိတ်ငါပိုင်းနဲ့နာဒီမယားလူရတာတဲ့ဗျ။ပြန်ပေးမို့လား။ပေးပါဦး။ဟုတ်လား။ အဲအဲ့ဒါသူပိုင်နဲ့ငါပိုင်နဲ့တူဒါမင်းတော့ဒီဒါမင်းရဲ့အလုံးကိုမနာဘူးတဲ့။ဒါခေါ်လာမေးတာဘယ်ဘက်နေမှာခဲ့တာလို့ဝါဒီပြပေါ်သွားတာလို့ဟိုဟိုဘက်ဒီဒီဘက်ပြမမတို့မင်းယူဟိုဘက်ပြမလို့မင်းယူတော့ခါမြေဒါဘယ်တဲ့တော့ဆိုဘယ်ဘက်မှမလဲဆိုဘယ်ဘက်မှမလဲငါပေး တော့မင်းကြီးတော့အာတော့ဘူးလေခဏတော့တော့ဆုံးဖြစ်ချင်တော့ဒီကောင်မင်းချင်တော့ဟင်ဟင်အဲ့တော့ဒီကိုကကဘာအဲ့ဒီမှာလဲလူနေကြတာဘယ်တော့ဒုက္ခရောက်ဘူးဒီနဲ့စာရင်တော့ဟုတ်တယ်အဲ့တော့ဒီလာတော့လည်းတို့မအေးသေးဘူးလို့ပြောတာဟုတ်ပါဘူး ကိုနာကအဲ့လောက်ထိသဘောပေါက်သွားတယ်အေးဟာတိလာလောင်းနေလေဘယ်မအေးသေးပါလားသူသဘောပေါက်အဲ့ဒီမှာရှင်မသာရိပုတ္တရာကခံပေါ့နတ်တေရောဗြမာကအေးဗျဗြမာကတို့ဒီမှာမဟုတ်တာတို့ဒီနဲ့ပြောလို့ရင်တော့ဟိုဥပုသ္တဝေမိတဲ့ဒကာဓမ္မတွေကိုဥပုသ္တေတွေလို့နေမှာပေါ့ နေစိတ်သားစိတ်ဘာမှရှိဘူးစီဝါစိတ်ဘာမှရှိဘူးဟင်သံစိတ်နဲ့နေတာဟိုးပြနေစိတ်သားစိတ်စီဝါစိတ်ဘာမှမရှိတာဘယ်တော့အေးမယ်ထင်တော့တို့တော့မြမတတန်ကိုရင်သူလည်းအဘယ်ထိပြန်ဆင်းရမှာပဲဒီပါပါဗျာဟင်အဲ့တော့မြမပြီးပါတော့အေးဆိုတော့ဟိုဘုံနာကြီးရတဲ့သံစိတ်နဲ့နေတော့ဩမြမပြီးတာအေးအဲဒီလာတဲ့တော့ဘာဝနာကတောင်းတယ် တို့ဘာလာဟိနေကိုကျူရသမထဘာဝနာပါမှန်ပါဗျာသမထဘာဝနာနဲ့အဲ့ဒါနဲ့အဲအဲ့ဒီအရေးလုံးတော့ဒီမှာတာတိဘုဒ္ဓရလဲအဲအဲ့ဒီဗြဟ္မာပြည်တော်ဖူးဤရဲဆိုပြီးတော့ရှေ့ဆက်မဟောပုံနာကြီးရဲ့အဲ့ဒီမှာဒီတော့ဗြဟ္မာပြည်တက်ဖရာကအကြောင်းဝါနေပြီဟာရှင်မတာတိဘုဒ္ဓတရားလုံးသွားပြီး ဘုရားနဲ့နိဗ္ဗာန်ထိနိဗ္ဗာန်အေးထိသွားမယ်ပုဂ္ဂိုလ်လေနိဗ္ဗာန်အေးထိရောက်နိုင်တဲ့ပုဂ္ဂိုလ်မှန်ပါဗျာအဲ့ဒါကိုသူကဗမာအေးနဲ့ရထားတယ်ပဲဟင်အဲ့တော့ဘုရားရှင်မသာရိပုတ္တရာခေါ်ပြီးရဘုရားကဒီကနေတော့လက်ခမောဖာနေခြင်းမသာရိပုတ္တရာတရားပွဲအဲတဘောတော်ဘာဘောတနေရာလူသွားတဲ့တနေရာလူသွားတဲ့ပြန်လဲလာရောစီငေါ့ နိဗ္ဗာန်ဒီအေးရမယ်ပုဂ္ဂိုလ်ဘာဖြစ်လို့မင်းဓမ္မအေးနိုင်နေထားခဲ့တယ်ကွာပြန်ဟောဆိုဓမ္မစီတီတက်ပြီးတော့အဲ့ဒီနိဗ္ဗာန်အေးရအောင်ဆိုတော့ဝိပဿနာထင်တယ်နော်မှန်ပါဗျာငါဘာဝနာတွေမဟုတ်ဘူးဝိပဿနာဘာဝနာနဲ့ကိုနိဗ္ဗာန်အေးထီရောရတယ်ကြာအဲ့ဒါမှအေးဆုံးမှန်ပါဗျာအဲ့ဒါကိုတို့ဘယ်နာအေးမှာတော့တို့ကတော့ပြောလိုက်ပြီးအပင်ကြီးကောင်းလားဆိုဟင် အင်းတို့ကတော့အေးပဲပြီးပြီးခင်ဗျားတို့ကဘယ်အေးယူမှာလို့ဘာနဲ့ဘာကြီးနဲ့များယူလိုက်မှာပါလိမ့်မယ်ဟင်ဝိပဿနာနဲ့နော်ဘယ်ဘယ်အမဝိပဿနာကိုတော်တော်ပြောယူပါရဲ့ပြည်ဟာဟာတော့ဂျော်ညူကြီးနေနေထားပါလားဒီဟာဟာတော့အော်ဒီဝိပဿနာကိုနင်းတော့စကားလုံးပြောင်းကိုတော်တော်ပြောယူပါဟင် ဟင်ဒီအဲ့တော့တို့ကအေးသေးတယ်ဟုတ်လားဗျာဒီမှာခင်ဗျာနောက်နှစ်ပြီးတဲ့ဒီမှာဟိုးဟိုးဟိုးဟိုးနောက်နောက်ပြီးတဲ့ဒီပြီးတဲ့ဒီဘူမှာအေးလိမ့်မယ်မထင်နဲ့ဟုတ်ဖြစ်တဲ့ချင်တော့ဘူးဟုတ်လားဗျာအေးအေးအောင်နေတာသူအေးမယ်အေးအောင်မနေတာရေမတိွားရှိသေးဘူး ကူတွေပဲယာရုကြီးတွေကူတွေပဲဒါကလည်းပြန်တော့ကြမယ်ပါဗျာအဲ့တော့ကျိုးကျိုးတို့ခေါ်လိုက်တာတော့အေးစေခြင်းလို့အေးတရားဟောလိုက်တာပဲပါဗျာအေးကဲအေးဝိလာတိုင်းဒီလေးတို့ပေါ့ဒီလေးချာကြတယ်ဒီလေးချာကြတယ်ဒီလေးဟုတ် ဒီဝေချကြတယ်လို့အဲခဏတို့လူနာဟာဒီပါဒီဝေချတယ်လို့ဖြစ်ဒီဝေချတယ်လို့ဖြစ်မှာလဲဒီဝေချအရင်ဒီလိုပြောလို့ပြောရအောင်တုံ့ပြန်ပြီးတော့ 那鼻涕大，哎，那鼻涕大，哎，哥们儿，唱的去，哎，叫鼻多一道，哎，哎，哎，叫鼻多一道，哎，哎，另外几个唱好了，啊，一个唱啥子的嘛，嗯，反正我住，一个唱叫我们看哪看哪都好呗。 ကောင်းတော့ရေးကြည့်လို့လေခဏခဏခဏခဏပြောတာပဲမှန်ပါပါစေရနာသုံးပိုင်းနဲ့ခဏတို့ယူလို့ခဏခဏရှင်းနေပြီးသားပဲအကုန်လုံးတော့လေဟိုဘုဘာတဲ့အဲဗရာတဲ့ဘာတဲ့နေလေသိတာပဲသိလို့လိုက်နာတာဆိုကြောက်မှမလိုက်နာဘူးဟုတ်ဗျာဟုတ်ပါပါအဲသိတာတော့အကုန်လုံးထင်တယ်ဟင်မလိုက်နာတာလည်းအကုန်လုံးထင်တာပဲဟင် စေရနာရှိပိုင်းဆိုတာလူရကောင်းမှာပဲဘာမှဖြစ်တယ်။ငါတော့ဘာပစ္စည်းကိုဘယ်ကိုလူမယ်လို့ဆုံးဖြတ်လိုက်ရင်အဲ့ဒါအဲ့ဒီအဖစေရနာစောသွားပြီလေ။အဲ့ဒီကနေတော့ဒီလူဘိုးပစ္စည်းတွေဝဲလာဝဲမယ်ထင်တယ်။ငါဘာလူမယ်ဘယ်ကိုလူမယ်ဘာလူမယ်ဘယ်နောက်ဆိုတဲ့ဥဒူရီယာ ဥဒူရိဇာယီလောဘနောက်ဒေါကမပါနိုင်ဘူးလားဟင်ခင်ဗျားပါသင်္ကန်းက56ဆိုဟုတ်ကလား56ဆိုဆိုရင်56ဆိုဘယ်တသိမ့်မှာကွာဘယ်လောက်မှာကွာနဲ့ဘယ်လောက်ရှုပ်လိုက်မလဲခင်ဗျာဟင်လောဘကြီးလေဒေါကကြီးလေအလူလဲလူလူလောဘကြီးတော့ဒေါကကြီးပါလား တောကဘသူမှမလို့ချင်ဘူးတို့တော့လောဘဘသူမှမပယ်လို့တို့ခါဖို့တော့ကအများရပါအဲ့တော့လူချင်းကလောဘကြီးတော့ခင်ဗျားတို့တော့ကလိုက်မယ်ခင်ဗျားတို့တတိနဲ့ကျွမ်းမပြီးလောက်တာမရှိဘူးတော့ကနဲ့ဒေါင်းတော့အောင်ဝိရှာတော့ကလည်းတော့ကနဲ့ဒေါင်းတော့ဝေတော့လည်းတော့ကနဲ့ဒေါင်းတော့အဲ့ဒီကနေခင်ဗျားတို့ရန်ကုန်ကမန္တလေးက ဒီလာတော့ဟောတလာလုံးကိုဘောကကင်းလို့လားကင်းပါဗျာဒီမရောမချင်းမကင်းဘူးဟုတ်ပါဗျာဟင်ဒီဒုတောင်းမမရောမချင်းချင်မအိမ်မမီးရဟုတ်ပါဗျာမနီကြောင်းမရောက်တော့အေးရနေမအေးဘူးဒီခေကိုအရွယ်တိုက်မဲ့ပေါ်လာအင်းမဒီခေကိုအရွယ်တိုက်မဲ့ပေါ်တဲ့ကျန်ဒီခေရွယ်တိုက်မဲ့ပေါ်တဲ့ကျန်ဟာဒီခေရွယ်တိုက်မဲ့ပေါ်ပါ လို့ပြောတာဟင်အဲ့တော့စေရနာရှိပိုင်းမှာတန်ရှင်းရပြီမှန်ပါဗျာအဲ့ဒီမှာလောဘကြီးတော့ဆိုတော့ဒီဌာနကတော့စေရနာထက်တော့ကတိပေါ်ဖြစ်ပြီလောဘပါတော့ပါတဲ့အတွက်ဘာသာရလို့မှခင်ဗျားတို့မတင်းတယ်ဟုတ်လားဗျာပြီးတော့လောဘကြီးတဲ့အတွက်ခင်ဗျားတို့တထေးမဖြစ်နိုင်ဘူးကြွယ်တော့တော့ဖြစ်နေတယ်ဟုတ်လားဗျာအထေးကပါဠိဥဒုရိသာခင်ဗျားတို့ဒီမှာတိဋ္ဌာရော တိထတိထကနေတိထေတတိဆိုချီမွေးမိမလောင်လေမွေးမိမလောင်ဟိုမိဘဘိုးဘွားကတွေကဟိုကျွေးလင်ပန်းရဲ့အချင်းဖေးကြရတာဘာမှမလုပ်ရဘူးဘာလောဘနဲ့မှမရှာတဲ့အတွက်ဘာတော့ကမှလည်းမရှိဘူးအဲ့တော့မှတထေဟိုဟာကအလူလက်ပြီးကလက်ချောင်းပေါက်ပါတယ်လို့ကိုယ်လက်ထက်ကြမှာချမ်းလာတာကြတော့သူကြွယ်သူ့လက်ထက်ကြမှာချမ်းပါလို့ အဲ့တော့ဟိုကသူတထေးနဲ့သူကြွယ်ပဲကများတာပေါ့များပါဗျာလောဘနဲ့ရင်းနှီးတာကလောဘနဲ့ရှာမှခင်ဗျားတို့ပြည့်စည်ရှိပါဘူးမှန်ပါဗျာလောကတွေကခင်ဗျားတို့လောဘနဲ့လုပ်တာမှန်ပါဗျာဟုတ်တယ်နော်မှန်ပါဗျာဟုတ်တယ်နော်မှန်ပါဗျာခင်ဗျားတထေးဖြစ်ချင်တာလားတကြွယ်ဖြစ်ချင်တာလားခင်ဗျာလုံနေတော့တထေးလုံများလားတကြွယ်လုံများလား loro della chiesa ce ne non proprio che gioiello che gioiello di nante che buon buon buon la cana da tu che lo dura lo ba ne sia ma si wa phit do ma ho a ju bi da lo ba ne lo mi ya tu ဟုတ်နော်လောဘကသူ့ကြီးတာဒုက္ခပေါ်ပါမှာနော်အဲသူတို့နှစ်ခုဟိုစင်နေရွယ်ဟိုဒူးနဲ့တိုက်တယ်လို့ သူတို့တိုက်တဲ့တိုက်တို့ခိုင်းဟိုလုပ်နေတာအဲ့ဒါလောဘတစ်ဖက်လောဘတစ်ဖက်ဟုတ်ကလားဗျာအဲ့တော့စေနာရှိပိုင်းကဒါနဲ့လုပ်ခဲ့တဲ့အတွက်ဒီတိုင်းပဲခင်ဗျားတို့ထားရင်အကျိုးပေးတော့လေအဲ့ဒီတိုင်းပဲသွားမယ်သွားခြင်းပါလားဟုတ်ပါဘူးဒါကအပရကြောပြောဒီကနေပြန်ခင်ဗျားတို့တက်တဲ့လုံးလုံးပြန်အာယုံပြုတာဒါအပရဟောဒါဟိုတော့တော့မှဘာလူခဲ့တဲ့ညာလူခဲ့တဲ့ ဟုတ်ဗျာအင်းဟိုကြော်ညူကြီးပို့လိုက်ပို့လိုက်ဖြစ်နေတော့အော်ကြံနေတော့ဟိုလိုတော့အမလေးတော့ဘာလို့လဲမဟုတ်လားအာယုံပြုတ်အာယုံပြုတ်ဟာတို့တို့တို့တို့နဲ့တော့အော်ကြီးอ่ะအဲ့ကြော်ညူကြီးအဲ့ဒီဒီလာဆွဲနေပဲရောက်မချင်ဘူးဟင်ဟင်ဒီလာနေနေဒီလာဆွဲပဲရောက်မထင်လို့ကြော်ညူကြီးနေမင်းအောင်လို့ဘူး ဒီဒီတော့ကတော့ဘောကြခမပြောပါလားချင်းကတော့ကနေလို့ဘောစီဖတ်တယ်ဟင်ဟင်ဟင်ဟင်အဲ့တော့ဗရာစေနာလေဒီကခြေပိုင်းကမှလောဘနဲ့လုံနေဟိုမှာလည်းလောဘမဖြစ်ဘူးဒီကဒေါကနဲ့လုံဟိုမှာလည်းဒေါကဖြစ်မှာပြီးတော့ဒီမှာဘိုးချင်းလိုမဖြစ်ရင်တော့ဟိုအကုသို့ဒေါမနတာကိုဖြစ်နိုင်လားဖြစ်နိုင်ပါဗျာ ဒါမှမဟုတ်အလဲပိုင်းဖြစ်ဖြစ်ရေသက်ချတဲ့နေရာမုံစခေါ်အဲ့ဒီနေရာအတွေးဝင်ခွင့်မရအောင်တွေးရင်ခင်ဗျားတို့အတိတ်ကဟာပြန်တွေးရင်တွေးမှာပေါ့ဘုရားတန်တတိကျုပ်တို့ပြောခဲ့ပြီပဲဟင်အနာကကျုပ်တွေးရင်တွေးမှာပေါ့ဒီလေးကိုစိုက်ကြည့်ခိုင်းတယ်ဒီကအေးဒီဒီဒီအေးရာဒီရာလေးကိုစိတ်စိုက်ပြီးအတွေးဝင်ခွင့်မရဘူးဒီကနေကဖမ်းတယ်ခုနကဟို ဒါနလောကကပါမဲ့ဟာဒီကိုဒီနေရာကနေဖယ်ခဲ့တာပေါ့ဗျာဟင်ဝါဥဒူရိသာရေတတိပင်နာတတိပင်နာတတိဖြစ်ခြင်းဒါတတိဖြစ်ပြီနော်ဟိုရေလေးဒီအေးလေးဒီအဲ့ဒီလိုတတိဆိုင်ထားခြင်းအပြင်ဒုစိတ်ဒါအေးနေရမယ်ဒီကလေးကြီးနေပြီအဲ့ဒီကြီးနေတာကိုကြည့်ခြင်းအပြင်ဒုစိတ်ကြီးနေရမယ်အဲ့ဒီကကထာနာနော် စိတ်ဘိုင်းမှာမကောင်းခဲ့လို့ဒီဟာနိကပန်ဒီဟာကောင်းနေရင်ဟိုနာကလည်းကောင်းတော့မှာပဲလေဟုတ်လားဗျာဟုတ်လားဗျာဟင်အဲ့ဒီတိုင်းညာအဲ့ဒါဒီစိတ်ချပါရဲ့နံပါတ်1ရွယ်ချက်လူဒီသားရဒီစိတ်ချချဆိုခင်ဗျားတို့ချပါပဲလောကလည်းအဲဗန္ဒီရှင်ဘုရားဘာညာတန်တာရနဲ့လုံပါပဲ ။ရုပ်ကတော့ရတာလူကြီးရေးရပြီ။ဟင်အဲဒါအမြအမြဆုံးရရတာလူကြီးကိပါ။ဟင်ဟင်တော့အော်ရကြည့်ကောင်းအောင်ကျုပ်ပုံပြတာပါ။တော့အော်လို့မလာဒီထုတ်ရောက်နေတာကိုမနဲ့ဘူး။ဟုတ်ပါဗျာ။ဘာလို့ဒီလိုလာဗျာ။ဒီမှာဗျာခေါင်းလာလိုက်တန်တော်ရောဘာတဲ့ခင်ဗျာခင်ဗျာနဲ့ပြောနေတာ။ဒါခင်ဗျာတို့မြင်သာယုံလေးကျုပ်ကပြထားတာ။ ခင်ဗျားတို့မလာခင်ကိုထုတ်ရောင်းတာအဲမှုပြုတ်ဟင်ဒီအခုလည်းခင်ဗျားတို့ပြန်ရောင်းမှာကျုပ်လည်းကားရတဲ့ဟာဟင်တဝဲရလဲရောင်းမှာဟင်ဘုရားခင်ဗျားဒီလိုလားဒီလားဟင်တို့တော့ဘုရားတခုလူရင်တခုလူမှန်းပြီးအောင်လူပြည်ကိုတခါလာရင်တခါမှန်းပြီးအောင် ပါဏာပါဏာဘုရားကြောင့်ပါဏာပါဏာဒူးဒါနာကြီးနဲ့ပြီးပေါ်မှာကိုလို့ပါဏာပါဏာခုနလည်းအေးအေးတရားဟောလိုက်ပြီနော်ပါဏာပါဏာဟင်အေးဘာလို့လူဒီအေးနဲ့ပြီးတော့လာဟင်ဟင်မပြီးနဲ့နော်ပါဏာပါဏာအဲ့တော့ဒီကလေးအေးနေတာကြီးနေတဲ့အခါ စိတ်ဆိုင်ထားခြင်းကိုခင်ဗျားတို့မတွေးဖြစ်ဘူးပေါ့မှန်ပါဗျာပြီးတော့စိတ်မပြေးဖြစ်ဘူးပေါ့မှန်ပါဗျာမတွေးအောင်မပြေးအောင်လို့မှန်ပါဗျာဒီဝိချာလေးဒီဝိကျဲမှန်ပါဗျာနောက်တစ်ခုဒီလေးကတို့ပြောနေကြတိုင်းဆိုရင်အဲဘာလို့နှုတ်သီးလေးကနေကြမှာနော်မှန်ပါဗျာဒီအိုတဲ့ဟိုနှုတ်သီးတိတ်တော်ရှိသေးတဘောအောက်ကြတော့ပြေသွားပြီတဘောမှာရှိသေးတယ်အောက်ကြတော့ပြေသွားပြီမှန်ပါဗျာ အဲ့ဒါကြည်သေးတာတဲ့ပြေသွားတာလေးကိုအဲ့ဒီနေရာအတိကနေခြင်းဖြင့်အဲ့ဒီဒီကုသိုလ်ကတထေးဖြစ်လို့တထေးဘဝရောက်ပြီးသာသနာနဲ့ကြုံလို့ကျင့်ကြင်ခဲ့ရှိအဲ့ဒါဖြစ်တဲ့ကိုပြောဒီလေးကိုနှုတ်ပြီးလေးကဖြစ်လာနော်အော်ပြပြကြသွားလို့လားဖြစ်လာနော်ပြကြသွားလားအဲ့ဒီအားလေးအတိကနေခြင်းဖြင့်ဒီကုသိုလ်ကခဏတို့တထေးဟိုသာသနာတွင်မှာတထေးလာဖြစ်တဲ့သူပါ အဲ့ဒီတတိဘဝနဲ့တို့ဘာလို့အကျိုးအလို့ကြင့်ကြင်ရင်အဲ့ဒါဖြစ်ပြမြင်အောင်လို့မှန်ပါဗျာဟုတ်ကလားမှန်ပါဗျာအဲ့ဒါရည်ရွယ်ချပါရင်ရည်ရွယ်တယ်မှန်ပါဗျာမှန်ပါဗျာဒီလူပြောတဲ့တိုင်းကိုဟောလို့လားဗျာဟုတ်တော့ပါဘူး။ဒီမှာဟောအောင်ပါလား။တို့ကမီလိုပလာနဲ့ပြီးလို့ ပါဘုရားဒီဒီစေပါပါသာသနာနဲ့ကြုံလို့သာသနာမှာရနိုင်တဲ့ကုသိုလ်မှုပါဒါနကတော့ဘယ်နေရာဖြစ်ဖြစ်ရပါလေဒါနမီပါပြီးကြတော့သာသနာနဲ့ကြုံမှာပါဒါနဘယ်နေရာဖြစ်ဖြစ်ရဤခွေးမကြီးဖြစ်တော့ယာဤပြောထားပြီးသားပဲပါရမီကတော့လူဖြစ်မှာဗျာနော်ဟင်ပြီးတော့ရေလေးအေးနေတာကိုအမြဲ အဲ့တော့ခင်ဗျားတို့ဒီကိုယ်တော်ကပြုပြီးတဲ့ဘဝကြလောဘဒေါသကင်းခြင်းနဲ့မကြောက်မကြမ်းမတောင်းတတာဘောဗျာမှန်ပါပါဘယ်နာခံစားရအောင်လို့ဗျာမှန်ပါဗျာဒါတော့မို့စေနာလေပိုင်းကနေကိုယ်ဖမ်းပါနော်မှန်ပါပါဒီကေဒီစချာဘောဗျာဗျာဒါပါလေဘောဗျာဗျာ အကုန်လုံးရေးတဲ့ချာမှာကအကုန်လုံးပတ်သက်ပြင်ကြအဲဒီကပွဲတိုင်းသူပါဗျာဒူပါတော့သူတဲဒူလာဖိုပြိုက်ပါဗျာအဲဖိုးလို့ရေးစစ်ခါခင်ဗျားတော့နာကြည့်ကြကဲလိုက်သူကြတို့အရှင်ဘုရားရှင်ဘုရားဘုရားတပိတော်ဘုရားတပိတော်တို့မတို့ဒီတပိတော်မတို့ဒီသာနာဤသာနာဤဟောပန်ကောင်းဖြစ်တော်သာနာကောင်းဖြစ်တော် 顶愿观世音，大喜多，大喜多，大吉纳，大吉纳，东草，东草，地面虎，地面虎，压心安，压心安，牧场鱼，牧场鱼，压心一，压心一，草马虎，草马虎，干油多，干油多，加工加工作，干。 ရှင်ရှင်ဘုရားရှင်ဘုရားတပည့်တော်တို့ဤဘုရားတပည့်တော်တို့